65နှစ်ကောဇာတက်ကရေ1383ခုနှစ်လက်တော်လာပြီကျော်14ရက်2022ခုနှစ်နှစ်ဦးဇန်နဝါရီလ1ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သော တရားဒေသနာတော်ခေမာထေရီမဤပါရမီဘဝနှင့် နောက်ဆုံးနေ့ရက်များအပိုင်းနှစ်ဘဝတန္တရာကျင့်လေရာကနေပြီးတော့မိမိရဲ့ဘဝဆက်ကြောင်းကိုခေမထေရီမကိုယ်တိုင်နောက်ဆုံးရက်မှာဟောပြောပြသခဲ့တာဖြစ်တယ်သူ့ရဲ့ပါရမီဘဝဟာ ပတုမုဒ္ဒရာမြတ်စွာဘုရားလက်ထက်ကစတင်ခဲ့ပြီးဒီကဘာအနေ60တကဘာမြောက်မှာပွင့်တော်မူတဲ့ဝိပဿနာမြတ်စွာဘုရားလက်ထက်မှာကုသိုလ်ကောင်းမှုတွေလုပ်ခဲ့ပုံသူရဲ့မှတ်တမ်းမှတ်ရရဘဝခရီးမှတ်တမ်းကိုရှင်းလင်းဖော်ပြပြီးယခုလက်ရှိကဘာလို့ခေါ်တဲ့ဗထကဘာ ရောက်လာတဲ့အခါမှာသူ့ရဲ့ဘဝမှတ်တမ်းကိုပြောပြခဲ့တယ်။ဣမံမိဗတ္တကေကပ္ပေဖြမဗန္တုမဟာယတောနာမေနကောဏခမနောဥပ္ပစီဝဋ္ဌတံဝရောဘဒ္ဒကဝါမဖျားငါစုပွင့်တဲ့ပကတ် ပွင့်မှာဖြစ်တယ်ပေါ့လေးစုကပွင့်ပြီးသားဖြစ်သွားပြီအဲ့ဒါမဲ့ကကုသန္တမြတ်စွာဘုရားရဲ့လက်ထက်မှာသူဟာနတ်ပြည်မှာအချိန်ကုန်ခဲ့သည့်အတွက်ကြောင့်ပါရမီဘဝပါရမီဖြည့်တာမပါဘူးပေါ့အဲ့တော့သူနတ်ပြည်မှာနေထိုင်ရတဲ့သဘောရှိတယ်ပေါ့ဗရကဘာဒုတိယမြောက်ပွင့်တော်မူတဲ့ကောနာခမနာ မြတ်စွာဘုရားလက်ထက်မှာသူဟာလူဝရရှိလာပြန်တယ်ပေါ့အဲ့တော့ဘုရားဖျားဖြစ်တော်မူတဲ့အချိန်နဲ့ဖျားပွင့်တဲ့အချိန်နဲ့လူဘဝရရှိတယ်ဆိုတာအလွန်ကံကောင်းတဲ့တိုက်ဆိုင်မှုလို့ပြောရမှာဖြစ်တယ်အဲ့ဒီကောဏကမေနတ်မြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာ တရာဟိပါရဏတိယသူတမိတ်တာကုလပစာတနိဇာနိသူမိရာစအဟံပိစတယောစနာပါရဏတိမြို့မှာကျွယ်ဝချမ်းသာတဲ့တထေမျိုးမှာတဲ့သူတို့အမျိုးသမီး တငယ်ချင်း၃ယောက်အတူတူကဖြစ်ကြတယ်တဲ့တနင်္သာရီဒီဒီကောရမဘုရားလက်ထက်မှာတနင်္သာရီပုံနေမှာရဲ့သူမေရာဆိုတဲ့မင်းသမီးရဲ့သူ့ရဲ့ကောဏကမဏဘုရားဆောဘုရားလက်ထက်မှာဆုံဆုံခဲ့ကြတယ်သူတို့ဆုံစည်းခဲ့ကြတယ်မိတ်ဆွေဖြစ်ခဲ့ကြတယ် တနင်္သာနိသူမေရာသအဟံပိစတယောစနာသူတို့အမျိုးသမီးမိတ်ဆွေ၃ဦးဆုံစည်းကြတယ်အဲဒီမှာတနင်္သာနိဆိုတာကောရမဗျာလက်ထက်မှာရာဇဂျုံမျိုးကပုံနေမှတူလာပြီးတော့ဖြစ်တယ်။ဖာရဒ္ဒဝါသဆိုတဲ့ပုံနာကြီးရဲ့ စနီတနင်္သာနီဆိုတဲ့ပုံလေးမှဖြစ်တယ်။တန်ရုပ်ပါဠိတော်မှာ သူ့ရဲ့ဇာလန်းရှိတယ်။သူဟာကောဏကမဏဖရာလက်ထက်တုန်းကတည်းကဖရာတရားကိုကြီးညိုခဲ့တဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်ခေါရမဖရာလက်ထက်မှာလည်းပဲဖရာတရားကိုကြီးညိုခဲ့တယ်။တော်တော်ကြီးညိုတယ်။သို့တော့သူ့အမျိုးသားဗရဒ္ဒရာပုံနာကြီးကမကြီးညိုဘူး။ သူတို့ပုံနာတွေဆိုတာမြတ်စွာဘုရားကိုဆန့်ကျင်မဲ့လုပ်တာတွေကများတယ်ဘုရားကိုကြည်ညိုတဲ့ပုံနာလည်းရှိပါတယ်အပြမနာမျိုးတွေကအိန္ဒိယနိုင်ငံမှာပညာတတ်ကြတယ်ပညာတတ်တော့မမနာရှိတယ်ဆက်နဲ့ပတ်သက်ပြီးသူတို့ကိုသူတို့ပြမကြီးပြမမင်းကြီးရဲ့ခံတွင်းကမွေးတယ်ဆိုပြီးတော့ကြံတဲ့လူတွေကိုအဖက်မလုပ်ချင်ဘူးအဲ့ဒီယူဆရှိတယ်ပေါ့ သူတို့ကပြမမင်းကြီးရဲ့ခံတွင်ကမွေးလို့သူတို့ကဒိတ်တန်းပုဂ္ဂိုလ်တွေဖြစ်တယ်ကြံတဲ့ပုဂ္ဂိုလ်တွေကသူတို့ရဲ့အခိုင်အစေတွေသာဖြစ်တယ်လို့အဲ့ဒါလို့မွေးကြတဲ့မာနဖြစ်လာခဲ့တယ်မကောင်းတဲ့အတွေးခေါ်တွေရိုက်သွင်းထားတယ်လို့ပြောမှာပေါ့ပေရာကျမ်းနေဆိုရင်သူတို့ပဲသင်ခွင့်ရှိတယ်တခြားလူတွေသင်ခွင့်မရှိဘူးသင်တာမပြောနဲ့နားတောင်မထောင်ရဘူး စနေနေ့ဆိုရင်လုံးဝနားထောင်ဝင်မရှိဘူးအဲ့လိုထီအောင်သူတို့တားမြစ်ထားပြီးတော့ဖွေရကျမ်းတွေကိုလည်းလဝကြီးအုပ်ထားတယ်ဘုရင်တွေရဲ့အကြံပေးရာရှိဆိုတဲ့သူတို့ပဲမြင်းမြဖြူစင်တဲ့မျိုးဆိုတဲ့သူတို့ပဲလို့ဘာလို့လို့သူတို့ဟာမြင်းမြဖြူစင်တဲ့လို့ယူဆကြတယ်အဲ့ဒီမျိုးမှာဘာရဒ္ဒဝဇအမျိုးကပို့ပြီးတော့မာနာကြီးတယ် အဲ့တော့ဗရရသဗုဏ္ဏကြီးရဲ့စနီးဖြစ်တဲ့တနင်္သာနေ့ကပုရဘာသာဖះကိုတော်တော်ကြည်ညိုတယ်သူကမတော်တဆခလုတ်တိုင်းမိတာတို့လွတ်ကြတာတို့မတော်တဆအတန်နေကြားလို့ရှင်သူကရောင်တတ်တယ်ဘာရောင်တော့ဆိုရင်လူတွေကမြို့မြို့ပေါ့နှုတ်ကနေပြီးတော့အမှတ်တမဲ့ထွက်သွားတဲ့အတန်မျိုးတွေ သူကြတော့ဘာရောက်နှုံးဆိုရင်တခုလွတ်ကြလိုက်တာနဲ့နမောတသဗကဝတောရဟတောသမတမုဒ္ဒတလေအကနေ့ခေတ်မှာလည်းပဲလူတွေကရောင်တာအမျိုးမျိုးရှိတယ်နော်မကောင်းတာရောင်တဲ့လူလည်းရှိတယ်အဲသူကတော့နမောတသရောင်နေအမြဲတမ်းတခုမဖြစ်လိုက်နဲ့အလံတကြားတခုဖြစ်လိုက်ရင်နမောတသပစ္စကထွက်လာအဲ့တော့သူ့ရဲ့ အချိန်များစွာသူစီကနမောတတဘဂဝတောရဟတောသမ္မသမုဒ္ဒတဆိုတာဘာရတ္တဘုံနာကြီးကမကြားခြင်းမနဲ့ကြားနေရပြောလို့လည်းမရဘူးနော်အမြဲတမ်းသူကဖရာရဲ့ဆန့်ကျင်မဲ့ဘာရတ္တဘုံနာဆန့်ဖရာရဲ့ဆန့်ကျင်မဲ့သူစနီးတနေ့စားနေ့ကဖရာကြည်ညိုတယ်အဲ့လိုဖရာကိုရှ िख ိုးတဲ့အတန်ကိုကြားတော့ဘုံနာကြီးကမကြားခြင်းဘူး အဲတရက်တော့သူ့ကိုပြောတယ်သူကပြမနာတွေပုံနာတွေကိုဖိတ်ပြီးတော့အလှလုံးမလို့သူတို့ခေတ်ကလည်းဒီလိုအလှလုံးတဲ့အခါမှာဝေဒကျန်တဲ့ပြမနာတွေကိုဖိတ်ပြီးတော့လှလုံးလေးရှိကြတယ်အဲ့တော့အလှလုံးတဲ့အခါပြမနာအိမ်မှာဖိတ်ကြားပြီးတော့ပြမနာတွေရဲ့ဝေဒရုပ်ပွဲကြီးတစ်ခုသူကလှုပ်စီစဉ်တယ် ခန္ဓာတွေကုန်ပြင်ဆင်ပြီးတော့တနင်္ဇာနေ့ကိုတတိပေးတယ်မင်းနေ့ဖြင့်ကတရက်တော့နမောတတဤမဆိုသမ်းမနဲ့နေ့ပတ်တရက်တော့မင်းထိမ့်ပါတတိထားပြီးတော့မင်းမဆိုမိအောင်လုပ်ပါအဲ့လိုပြောတော့ တနေဇာနေပုံရိမကလည်းသူရောင်ရင်တော့လည်းမတတ်နိုင်ဘူးပေါ့သို့တော်မင်းတရက်တော့မဆိုးပဲနေပါငါပုံနာတွေပြမနာတွေဖိတ်ပြီးတော့ကြွေးမှာမင်းတန်ကြီးကြားရင်အကုန်ထားပြန်ကုန်နေမယ်ငါပြမနာတွေကြားမှာရှက်ရလိမ့်မယ်တိပြည့်နေ့ဆိုရင်ဆိုအဲ့ဒီတော့မင်းမဆိုးပါနဲ့လို့တတိပေးထားတာအဲ့ပြမနာတွေအကုန်ရောက်လာတဲ့အခါကျတော့ ပြမနာတွေကျွေးဖို့မွေးဖို့ပြင်ဆင်ရင်ကနေပြီးတော့လက်ထက်ကနေပြီးတော့ပကံတလုံးလွတ်ကြလိုက်တာအဲ့ဒီမှာနမောတသအောဆိုလိုက်တာသူနမောတသလည်းဆိုလိုက်ရောအလုံးပြမနာတွေဟာဒီအိမ်ကဘာသာကြား အိမ်ပဲဆိုပြီးတော့ထပြန်ကုန်ကြတယ်ဖះအတန်ကို မကြားနိုင်ဘူးသူတို့အလုံးကထပြန်ကုန်ဖရရတဘုံနဲ့ရရှက်ရတာပေါ့ အဆက်ရတော့သူ့မျိုးသမီးကိုဒီအယုဒ္ဓမမကဒီကရုံရုပ်ရဲ့ကရုံရုပ်ကိုကြီးပဲကြော့နေတယ်မကြော့ဘာနဲ့ပြောလို့လည်းမရဘူးဆိုပြီးစိတ်ဆိုးပြီးတော့ပြောတာဒီအယုဒ္ဓမမဒီလိုကြီးပဲဒါမှဆိုဘာနဲ့ပြောထားတဲ့အတန်းနဲ့ဆိုရမလားလို့ဆိုပုံနာရဲ့ဆဲဆဲပြီးတော့ဗာပြောတော့ဆိုအေး မင်းချီကျူးတဲ့သမဏတော့ငါသွားပြီးတော့ဆွဲချက်တင်မယ်ငါပြောတာတွေကိုမဖြေရှင်းနိုင်တော့သိရောပေါ့ဆိုပြီးတော့ကျိန်းနေတယ်အဲ့တော့ဒနိဇာနီကဘာပြောတော့ဆိုလောကမှာတဲ့ကောရမဗုဒ္ဓကို အပြစ်တင်နိုင်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးတဲ့ ဒါပေမဲ့မင်းဆန္ဒရှိရင်သွားသွားပြီးတော့ပြစ်တယ်မင်းတွေးတဲ့အခါသိလိမ့်မယ်ပြောလိုက်တော့နောက်ရက်မှာဘုရားကျောင်းသွားသွားပြီးတော့သူကမေးခွန်းတစ်ခုမေးတယ်ဘသူကိုတတ်တာကောင်းတယ်လဲဆိုတဲ့ရှင်ဘုရားဘာကိုတတ်တာကောင်းတယ်လဲဘယ်ရာကိုတတ်တာကောင်းတယ်လဲလို့သူရင်ထဲကအတွေးရတော့ဘာတော့ဆိုသူနဲ့မတည့်တဲ့လူတယောက်တတ် တတ်တယ်လို့ဖြေလိုက်မယ်ထင်တာပေါ့သူကမြတ်စွာဘုရားဟိုဒီမေကွန်းပေးလိုက်တာကိန္တုစစ်တဝါဒုက္ခံသိတိဘသူတပ်ဖြတ်ရမလဲအဲ့ဒီမေကွန်းကိုမေးလိုက်တဲ့အခါမြတ်စွာဘုရားကောဒံစစ်တဝါဒုက္ခံသိတိစိတ်ဆိုးတတ်တဲ့ဒေါသကိုပယ်တတ်တဲ့တဲ့နဲ့ဒေါသကိုပယ်တတ်မှချမ်းသာဒုက္ခရမယ်တို့သူထင်တာက လူတယောက်ကိုတတ်မယ်လို့ပြောရင်ဟာကိုတော့သူတော့ကောင်းလားသူများကိုတတ်ရမလားဆိုပြီး तू ကပြစ်တင်မလို့စဉ်းစားထားတာအဲ့တော့ तू ပြစ်မတင်နိုင်တော့ရသော်ပြဖြေလိုက်တဲ့စကားကိုကြားရတဲ့အခါမှာ तू မစဉ်းစားမိတာတွေကိုဖះကဖြေထားလိုက်တဲ့အခါမှာ तू စိတ်ကျဉ်နှမှုရသွားစိတ်ကျဉ်နှမှုရပြီးတော့သူကဘုရားဘာသာ ဖြစ်ခိုင်းလိုက်တဲ့အဲ့ဒီ အဲ့ဒီစัจကြောင်းကတနင်္ဇာနီသုတ်ဆိုပြီးတော့တန်ရုဒ္ဓနိကာယမှာရှိတယ်အဲ့ဒီတနင်္ဇာနီဆိုတဲ့အမျိုးသမီးကလည်းအခုဒီဘဝမှာတနင်္ဇာနီဆိုတဲ့ပုံနေမှာလည်းကောဏကဝိနမြတ်စွာဘုရားလက်ထက်တုန်းကခုဒီခေမမိဖုရားတို့ ਨੇ ဆုံစည်းခဲ့တဲ့တန်ငယ်ချင်းတယောက်ပဲတဲ့နောက်သူ့မိတာသူ့မိတာဆိုတာက အခုဘဝမှာ သူ့မိတာဟိုတုန်းကသူ့မိတာမဟုတ်ဘူးခုဘဝမှာသူ့မိတာမင်းသမီးနော်နောက်ဆုံးဘဝမှာသူ့မိတာမင်းသမီးလေးအဲ့လေဖေကုဏီဝတ်တာကိုဖေကုဏီဝတ်တော့ခေမာကသူတို့စာကြမ်းတွေကိုပြန်ပြောတဲ့အခါမှာသူ့မိတာဆိုတဲ့မင်းသမီးဟာလေတဲ့အဲ့ဒီတုန်းကသူ့နဲ့တငယ်ချင်းဖြစ်ခဲ့တယ်အဲ့တော့သူ့မိတာကကောရမမြတ်စွာဘုရားလက်ထက်မှာ သူကမန္တဝတီဆိုတဲ့မြို့တော်မှာကိစ္စနာဆိုတဲ့ဘုရင်ကြီးရဲ့သမီးတော်လာဖြစ်တယ်အဲ့တော့ဒီမျိုးတွေကတခြားနေရာတွေမှာတွေ့ရခဲတဲ့ပေါ့ဒါကြောင့်မို့ဒီပါဠိတော်တွေထဲမှာဒီဟာသိပြီးတော့တွေ့ရခဲတယ်တွေ့ရခဲတော့ဒီ Buddhist India ဆိုတဲ့စာအုပ်ထဲမှာ Mr. Raisa David ကရေးထားတာမြတ်စွာဘုရားလက်ထက်ကတဲ့ဧကရိပယင်ဟာ၄ယောက်ပဲရှိတယ်လို့သူရေးထားတာအဲသို့တော့အခုဒါလည်းပဲသူကဘယင်ပဲဒီတိုင်းဆိုရင်တော့သူကဘယင်ပဲဘုရားလက်ထက်ကဘယင်တူပဲအဲ့ဒီဘယင်တွေကိုတော့စိတ်ထဲမှာ ပြမထားဘူး သူပြထားတဲ့ဧကရဘိယင်၄ခုကဖေမိတာရရဲ့ပသိနရီ ကောသလရဲ့ဥဒေနရဲ့သန္နပိစောတရဲ့အဲ့ဒီ၄ယောက်ပဲသူပြထားအခုကတော့ဒီမန္တဝတီမြို့မှာကင်စနာဆိုတဲ့ဘုရင်ကြီးမြို့လေးလည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့ဘယ်ဒေသမှာလို့သိချာမပါဘူးအဲ့ဒီဘုရင်ရဲ့သမီးတော်ဖြစ်တယ်တဲ့ အဲ့သမီးတော်ဖြစ်တဲ့အချိန်မှာသူကဝါရဏဝတီဆိုတဲ့မြို့ကအနိကရတ္တဆိုတဲ့ဘယင်နဲ့အိမ်တော်ရဲ့သားချပေးဖို့စီမံဆောင်ရွက်ကြတယ်အဲ့တော့မင်းသမီးဆိုတော့သူတို့ဒီတိုင်းကြီးပြည်ဆက်ဆံတော့ဘယင်ကဆက်တယ်ပေါ့လေသူနဲ့မိတ်ဆွေနိုင်ငံတူကဘယင်စီကိုသူသမီးနဲ့ပေးစားမယ်ပေါ့ ဒီမင်းသမီးပေးစားမယ်လို့ပြောတာအဲ့တော့သူမိရမင်းသမီးကစကြရဲကသူကသာသနာဘောင်ကိုစိတ်ဝင်စားတယ်ကောဏကမဏရသော်ဘုရားလက်ထက်တုန်းကလည်းသူကဘာသာတရားကိုကြီးညိုလေးစားခဲ့တော့ကောရမဘုရားလက်ထက်တဲ့အခါမှာလည်းပဲဘုရားတရားတန်ခါကိုကြီးညိုလေးစားတော့သူကအမြဲတမ်းစိတ်ဝင်စားနေတာ အိနောယတာပြုကိုမလုံးချင်ဘူးဘာသာတရားကိုကြိုးစားအထုတ်မယ်ဘိက္ခုနီဝတ်မယ်ဆိုတဲ့အတွေးရှိတယ်သို့တော့သူ့မိဘသူ့အဖေဘယင်ကြီးကသမီးကိုနားချပြီးတော့ကိစ္စနာဘယင်ကိုကိစ္စနာဘယင်ကအနိကရထဆိုတဲ့ဘယင်နဲ့ပေးစားဖို့စီမံတဲ့အခါမှာနောက်ဆုံးသူပါလှုပ်လိုက်တယ်ဆိုရင် သူကောင်းသူသူ့ဆပင်ကိုသူဖြတ်ပြီးတော့အဲ့ဒီဆွေးင်းကိုဖြတ်ရင်းကနေဆံပင်ရဲ့မတင့်တယ်မှုခန္ဓာကိုယ်ရဲ့မတင့်တယ်မှုအတုဝတင်ညာဖြစ်ပွားပြီးတော့ပထမဇန်ရသွားတယ်တဲ့အချိန်မှာနော်ဆံပင်ကိုအာယုံပြုပြီးတော့တမာရီကျင့်စဉ်ကျင့်လိုက်တဲ့အခါသူပထမဇန်ရသွားတယ်ပထမဇန်ရပြီးတော့ တမာရီစွမ်းအားတွေကောင်းတဲ့အခါသူမိဘဘယင်နေသူမိဘနမကိုတရားဟောပြပြီးတော့သူကဘိက္ခုနီမဝေါ်လိုက်တယ်အဲ့ဒါသူမိတာဘိက္ခုနီမဆိုပြီးတော့ထင်ရှားတယ်အဲ့ဒီတနင်္ဇာနီဆိုတဲ့ပုံနေမရဲ့သူမိတာဆိုတဲ့ဘိက္ခုနီမရဲ့ပေါ့ကောဏကမဏဘုရားလက်ထက်မှာဒီခေမာမိဘုရားအလောင်းတို့ သူတို့၃ယောက်တနင်္သာရီအလောင်းရယ်သူမေရာဘေကုဏီအလောင်းရယ်ခေမာဘေကုဏီအလောင်းရယ်ဒီ၃ခုဟာစုံစည်းမိကြတယ်ဆိုတာပြန်ပြောတာနော်တဒါဟိပါရဏတိယသူသမိတ်ကုလပစာတနင်္ဇာနီသူမေရာစအဟံပိစတယောစနာထိုစဉ်တုန်းကဗာရဏသီမြို့မှာကျွယ်ဝချမ်းသာတဲ့ အမျိုးမှာဖြစ်ကြတယ်တနင်္သာရီအလောင်းရဲ့သူမိတာအလောင်းရဲ့ကျွန်ုပ်ရဲ့သုံးယောက်သားတမျိုးထဲမှာအတူဖြစ်ကြတယ်တဲ့တန်ဃာရမမထသိမ့်မှာဒါနသဟယိကပုရိအဲ့တုန်းကဒါနကောင်းမှု ပြုဖို့ပြုပဲမိတ်ဆွေတွေဖြစ်ကြတယ်သူတို့ဟာဒါနသဟယိက ဒါနကောင်းမှုပြုခဲ့မိတ်ဆွေတွေဖြစ်တယ်တဲ့မိတ်ဆွေသုံးဦးပေါင်းစပ်ပြီးတော့တန်ဃာရာမမထတာရသော်ဘုရားသတင်းသုံးမှုတန်ဃာအယံကြီးတစ်ခုကျောင်းတိုက်ကြီးတစ်ခုကိုတိဆောက်ပြီးတော့လှူဒန်းခဲ့ကြတယ်တန်ဃာသသဝိဟာရံပိဥဒိတကာရိကမယကျွန်ုပ်တို့၃ယောက်ဟာတန်ဃာကိုရည်စူးပြီးတော့ ကျောင်းတိုက်တစ်ခုကိုဆောက်လုပ်ပြီးတော့လှူဒန်းခဲ့ကြပါတယ်တဲ့အဲ့ကျောင်းကျောင်းမာတွေဖြစ်ခဲ့ကြတယ်ပေါ့ကောဏကရဏမြတ်စွာဘုရားလက်ထက်မှာသူတို့ကျောင်းကိုလှူပြီးတော့ကျောင်းမာတွေလုပ်ခဲ့ကြတယ်ကောဏကရဏမြတ်စွာဘုရားနောက်မှာကတ္တဗမြတ်စွာဘုရားရှိသေးတယ်အဲ့ဒါကိုသူရှင်းပြတယ်ကောဏကရဏမြတ်စွာဘုရားလက်ထက်တုန်းကသူသူဖြစ်တာပြောပြတယ် အဲ့ဒီကနေပြီး တတောစုတမယံတပ္ပါလူဆိုတာဘယ်သူပဲဖြစ်ဖြစ်ကနေခဲပဲဖြစ်ဖြစ်ရှေးကပဲဖြစ်ဖြစ်အချိန်တန်တော့သိကြရတာပေါ့နော်ဘဝတစ်ခုဟာဆုံးသက်သွားပြန်တယ်သူတို့တငယ်ချင်းသုံးဦးဟာသိဆုံးပြီးတော့သွားကြပြီတာဝရိန်သူပခာအဟုံအလုံးဟာသုံးယောက်စလုံးတာဝရိန်သာနတ်ပြည်ကိုရောက်သွားကြတယ်တဲ့ ယတတံအခတံပတ္တမနုဿေတုတထေဝါစာတာဝရိန္ဒနတ်ပြည်ရောက်သွားတဲ့အခါမှာသူတို့ဟာစင်တမ်းမြင့်တဲ့တခြားရဲ့မိဖုရားတွေသွားဖြစ်ကြတယ်လို့ဒီလိုဆိုလိုတယ်ပေါ့သူများတဲ့အချမ်းရံပို့ပြီးတော့များတယ်အဲ့ဒီတိုင်းမှာပဲမနုဿေတုတထေဝါစာလူဖြစ်ပြန်တဲ့အခါမှာလည်းပဲထိတ်တမ်းမှဖြစ်ကြရတယ် အဲ့တော့ဘဝမှာထက်တန်းကြကြသူတို့ဟာတန်တရားလဲရတယ်လို့ဆိုလို့ရပေါ့အဲ့ဒီကနေပြီးနောက်လူသက်တန်းလေးဟာ ပြောင်းလဲလာပြီးတော့လူသက်တန်း2000တန်းရောက်တဲ့အခါကျတော့ဒီပါရကဘာမှာပဲ ကဘာမြေကြီးကတေယူဇနာလောက်အထက်မြင့်တက်လာတဲ့အချိန်မှာကတ္တဗမြတ်စွာဘုရားပွင့်မြန်တယ်ဒါဒီကဘာမှာသာပွင့်မြန်တာမဟုတ်ဣမတမေယေဝကပ္ပံမိဗြဟ္မဗန္ဓုမဟာယတောဗြဟ္မာရဲ့ဆွေမျိုးဆိုတာကတ္တဗမြတ်စွာဘုရားကဗြဟ္မဏမျိုးဖြစ်တယ်ခတ္တိယမျိုးမဟုတ်ဘူးဂေါရမဘုရားကျတော့ခတ္တိယမျိုး ကသဗ္ဗဘုရားကဗြဟ္မဏမျိုးတည်းဖြစ်တာဒါကြောင့်မို့ဗြဟ္မဗန္ဓုမဟာတယောဗြဟ္မရဲ့ဆွေမျိုးဆွေမျိုးဆိုတာဗြဟ္မရဲ့သားလို့ပြောချင်တာပေါ့နော်ဗြဟ္မရဲ့သားချီးမသောအရှိန်ဝါကြော်စောရှိတဲ့ဟောပြောတဲ့နေရာမှာ ထိတ်တန့်ဖြစ်တဲ့အနွယ်တော်အဖြစ်ကတ္တဝလို့အမည်ရတဲ့ဘုရား ပွင့်တော်မူခဲ့တယ်လူသက်တန်2000နှစ်မှာပွင့်တယ်ဥပထာကောမဟေသိတတဒါအာတိနရိတရောကာတိရာဇာကိကိနာမဗာရဏတိပုရုတမေအဲ့တော့ဗာရဏတိကတော့အမြဲတမ်းပဲတတန်းရှိကြဆုံးမြို့ကြီးတစ်မြို့ပဲခဏိထိလည်းပဲဗာရဏတိဗာရဏတိပဲနော် ဖယားမပွင့်ရလည်းပါရဏတိပဲသို့တော့အိန္ဒိယလူမျိုးတွေခေါ်တာတော့ပိဏရလို့ခေါ်တယ်ပါဏရဒီနာမည်ပဲခနေထိန်လည်းပါရဏတိပဲသူတို့အပြည့်ဝခေါ်ရင်တော့ပါရဏစီလို့ခေါ်တယ်သူတို့အတန်နဲ့အင်္ဂလိပ်လိုရေးတဲ့အခါပိဏရဆိုလို့ရေးတယ်တော့ခနေထိဒီနာမည်မပြောက်ဘူးเนาะအဲ့တော့ကသောဗျာလက်ထက်တုန်းကလည်း အဲ့ဒီဗာရာဏသီကမြို့တော် ဖြစ်ပြီးတော့ကသဗ္ဗဖရာရဲ့အလုတ်အကျွေးတခါကြီးကကာတိပရင်ကိကိမြင်းဖြစ်တယ်တဲ့သူကဗာရာဏသီဆိုတာကာတိတိုင်းကမြို့တော်ကာတိတိုင်းရဲ့မြို့တော်ကောသလတိုင်းရဲ့မြို့တော်ကတာဝတိကာတိတိုင်းရဲ့မြို့တော်ကဗာရာဏသီပတိနရီကောသလလက်ထက်တုန်းကတော့ပတိနရီက ကာတိတိုင်းနဲ့ကောသရတိုင်းနှစ်တိုင်းလုံးကိုအုပ်စိုးပြီးတော့မြို့တော်ကကောသရတိုင်းမှာရှိတယ်အဲ့တော့ကာတိကတာမန်မြို့လေးတစ်ခု လက်အောက်ခံမြို့ဖြစ်သွားတာပေါ့နော်ဗေမိတာရလည်းထို့တူပဲဗေမိတာရကအင်္ဂတိုင်းမကရတိုင်းနှစ်တိုင်းကိုအုပ်စိုးတယ်မကရတိုင်းရဲ့မြို့တော်ကရာဇချုပ်အင်္ဂတိုင်းရဲ့မြို့တော်ကရာဇချုပ်မဟုတ်ဘူး အင်္ဂါတိုင်းရဲ့မြို့တော်လည်းရှိတယ်အဲ့တော့မကရတိုင်းရဲ့မြို့တော်ကရာဇချိုဖခင်ကရာဇချိုမြို့မှာတရက်နေထိုင်တာဖြစ်တယ်အုပ်ဆိုးတယ်သို့တော့သူအုပ်ချုပ်တဲ့အင်္ဂါတိုင်းနဲ့မကရတိုင်းနှစ်တိုင်းပေါ့အရင်ကတော့အင်္ဂါတိုင်းမှာအင်္ဂါမင်းဆိုတာတတ်တတ်ရှိတယ်နောက်ပိုင်းကျတော့ဒါအဲ့ဒီတိုင်းကဗိမိသတာလက်အောက်ရောက်သွားတယ်ပေါ့သူတို့ဆိုလို့တယ်ပေါ့နော် အခုလဲဗာရဏသီကမျိုးဖြစ်ပြီးတော့ဗာရဏသီမင်းကိုအုပ်ဆိုးတဲ့ဘုရင်ကြီးရဲ့အမည်ကကာတိမင်းရဲ့အမည်ကကိကိလို့ခေါ်တယ်သူဟာကတ္တဝဘုရားကိုပြုစုလို့ကြွေးတဲ့ကတ္တဝဘုရားနဲ့အလွန်ရင်းနှီးတဲ့တပည့်တကာဖြစ်တယ်လို့သူတို့ဆိုလို့တယ်ပေါ့နော်တတသိစိဋ္ဌိကာထိတသမိနိဣတိဝိတုတာဓမ္မံသုတ္တဝါ စိနေကတ္တပပိစ္ဆံတမရောစေအဲ့ဒီတုန်းကတဲ့ခေမထေရီမကပြန်ပြောတာအဲ့ဒီတုန်းကသူမဟာခိကိဘီရင်ကြီးရဲ့အကြီးဆုံးသမီးတော်ဖြစ်ခဲ့တယ်သူ့ရဲ့နာမည်ကအဲ့တုန်းကသမဏီလို့ခေါ်တယ်သမဏီအမည်ရတဲ့သမီးတော်ကြီးဖြစ်ခဲ့ပါတယ်တဲ့ဓမ္မသုတ္တဝါစိနေကတ္တ မြတ်စွာဘုရားရဲ့တရားဓမ္မကိုနာယူပြီးတော့ပပ္ပိစံသမရောစေဘေကုဏီမှာဝှချင်တာနော်ဘုရင်သမီးတော်ကတရားနာပြီးတော့အဲ့ဒါဘေကုဏီမှာဝှချင်ဘေကုဏီဘဝကိုလိုချင်တယ်အဲ့တော့တခါတလေကိုယ်ဆန္ဒအပြည့်ကြမှာပြည့်တာမိဘနဲ့နေရင်မိဘဆန္ဒဆိုတာရှိသေးတယ် သားသမီးတွေဟာမိဘခွင့်ပြုမှလှုပ်လို့ရတာကိုအဲ့တော့ခိကိမင်းကြီးမှာသမီးတော်9ယောက်ရှိတယ်အကြီးဆုံးကဒီကဘေကုဏီဝတ်ချက်နဲ့ဆိုခွင့်တောင်းတဲ့အခါမှာအနုဇာနိနာနောတာတော်သူတို့ရဲ့ဖခင်မီးတော်ကဘေကုဏီဝတ်ခွင့်မပြုဘူးတဲ့ခွင့်မပေးဘူးဝတ်ချက်မှာလဲဆိုခွင့်မရဘူး အခုကလည်းဝှချင်ရတဲ့နဲ့မဝဲရတာတွေရှိကောင်းရှိနိုင်တယ်ပေါ့နော်ဝှချင်ပဲလို့အိမ်ကမိဘတွေကသဘောမတူတာတွေရှိနိုင်တယ်ပေါ့တချို့ကလည်းသဘောတူရတဲ့နဲ့မောနိုင်တာလည်းရှိမှာပေါ့ဒါတော့အဂါရိဝတတမယံအဲ့တော့မိဘခွင့်ပြုပြီးတော့အိမ်မှာပဲသူတို့ညီမတွေဟာဝိသဝတ္တသဟတနိအနှစ်2000 လူသက်တန်က2000တန်ကိုအဲ့တော့ဝိစရိမအတ္တန္တိတာသူတို့ကတရားဓမ္မနဲ့ပျော်မွေ့ပြီးမပြင်းမရိအနှစ်တစ်သောင်းတရားကျင့်ပြီးတော့နေကြတယ်လူ့ကြောင့်ဘွားနဲ့ပဲနေကြရတယ်ဘိက္ခုနီကိုခွင့်မရဘူးကောမာရိဗြဟ္မစရိယံရာဇကိညာဒုခိရိတာသူတို့ကနန်းတော်မှာချမ်းချမ်းသာသာ ကြည်ရတယ်ဒုခိရိတာဆိုတာ ခြေမွေးမီမလောင်လက်မွေးမီမလောင်မကြောင်းမကြချမ်းချမ်းသာသာအသက်ကြီးလာရတဲ့ပုဂ္ဂိုလ်တွေကိုဒုက္ခိတ္တလို့ခေါ်တယ်နော်ဒုက္ခအေထိတချမ်းချမ်းသာသာဘဝကြီးလာခဲ့ကြရတယ်ချို့ကြတော့စင်းစင်းရဲကြည့်ရတာလေလူဖြစ်ရတာကဲတင်ကစားရမရှိလို့ဟုတ်လားဆင်းရဲဒုက္ခတွေလောရတယ်အလုပ်တွေလုပ်ကြရတယ်အဲ့ဒါကြဒုက္ခိတ္တမဟုတ်ဘူး ခြေမွေးလည်းမီးလောင်တာပဲလက်မွေးလည်းမီးလောင်တာပဲအဲ့တော့ကိုတနေ့လုံးကတနေ့စားရတဲ့ဘဝကျတော့ဒုက္ခိတလည်းမခေါ်သူတို့ကျတော့မပူမပင် စားစရာအစင်းနဲ့နေစရာအစင်းနဲ့ဘယင်းသမီးတော်ရာဇကိညာဒုက္ခိတဘယင်းရဲ့သမီးတော်လေးတွေအနေနဲ့ကောမာရိမြမစရိယံကောမာရီဆိုတာကုမာရ ကုမာရီကုမာရီဆိုတာအပြိုဘွားနဲ့ပဲမြတ်သောအကျင့်ကျင့်ကြတယ်အိမ်အောင်မပြုတ်ဘူးလို့ဆိုလိုတယ်ပေါ့နော်အဲ့တော့ငါးပါးသီလကိုသူတို့ကကျန်တဲ့၄ပါးအတူတူပဲကာမိတုမိစ္ဆာစာရာဝေရမဏိသိက္ခာပရံတမာရီနေရာမှာတမာရီယာမိနေရာမှာ အပြမစရိယဝေရမဏိသိခာပရံသမာဓိယမိလို့ဆောက်တည်တာအဲ့ဒါကိုကောမရိပြမစရိယလို့ခေါ်တယ်အဲ့တော့အိမ်အောင်မပြုတ်တဲ့အပြူတွေကကာမိတုမိစ္ဆာစရလို့မဆိုပဲနဲ့အပြမစရိယဝေရမဏိသိခာပရံသမာဓိယမိဆိုပြီးတော့အပြမစရိယသိခာကိုဆောက်တည်တဲ့နဲ့ပေါ့နော်ဆောက်တည်လို့ရတယ်အနာဂံဖြစ်သွားတဲ့အမျိုးသားအမျိုးသမီးတွေဟာ သူတို့ရဲ့၅ပါးသီလကကာမိတုမိစ္ဆာစာရနဲ့၅ပါးမဟုတ်ဘူးအပြမစရိယနဲ့၅ပါးအဲ့ဒါကိုဗျမစရိယပစ္စမသီလလို့ခေါ်တယ်ထူးထူးခြားခြားအဲ့ဒီဟာတစ်ခုကိုစောင့်တည်လို့ရတယ်ကျန်တာကတော့တူတူပဲဒီအချက်လေးကအိမ်တော်ရှိတယ်ဆိုရင် ကာမိတုမိစ္ဆာစာရဝေရအိမ်တော်မရှိဘူးဆိုရင်အပြမစရိယစောင့်တည်လို့ရတယ်အဲ့လို ပြောတာနော် အဲ့တော့ခိကိမင်းကြီးရဲ့သမီးတော်ခုနှစ်ဦးဟာကောမာရိပြမစရိယရာဇကိညာဒုခိရိတာသူတို့ဟာတဲ့အပြုစင်ဘဝနဲ့မြတ်သောအကျင့်ကိုကျင့်တယ်ဖခင်သမီးတော်တွေဟာချမ်းချမ်းသာသာနေထိုင်ကြပြီးတော့ဗုဒ္ဓပဋ္ဌာနာနိရတာဖခင်ဖခင်ဖခင်ကို ပြုစုကြတယ် ဆိုလိုတာကတော့ဖျားသွားကြောင်းတက်ပေါ့အဲ့ဒီအလုပ်တွေပေါ်မှာပျော်မွေ့ပြီးမူရိတာတတ္တအထိတော်ညီမ9ယောက်စလုံးစိတ်တူကိုတူပျော်ပျော်ပါးပါးနဲ့အဲ့ဒီလိုနေထိုင်ကြတယ်အိမ်တော်ရသားမပြုတ်ကြဘူးဗုဒ္ဓောပဋ္ဌာနာလိရတာဗုဒ္ဓဥပဋ္ဌာနာမြတ်စွာဘုရားကိုလှုပ်ကြွေးကြတယ်ဆိုတော့မြတ်စွာဘုရားရဲ့ဝေယဝိစာတွေသွားဆောင်လို့ကြဆောင်ရတဲ့ ကျောင်းမှာဝေယဝိဇ္ဇသွားလောက်ရတာပျော်လို့မုဒိတာဝမ်းမြောက်ဝမ်းသာနဲ့ကိကိပြင်းကြီးရဲ့သမီးတော်ခုနှစ်ဖော်ဟာအဲ့ဒါလို့ဘုရားသွားကျောင်းနဲ့နဲ့နေခဲ့ကြတယ်အဲ့သမီးတော်ခုနှစ်ယောက်ရဲ့အမည်နာမတွေကိုပါသူ မှတ်မိပြီးတော့ဖော်ပြတယ်သမဏီသမဏခုတ်တာစဘိက္ခုနီဘိက္ခုထာယိကာဓမ္မစေဝသူရမစတတ္တမိသံဃာထာယိကာတဲ့ အဲ့တော့သမီးတော်9ယောက်ဆိုတာသမဏီတဲ့နံပါတ်1ကသမဏီ2ကသမဏဂௌတာနံပါတ်3ကဘိက္ခုနီနံပါတ်4ကဘိက္ခုတာဤကာတဲ့နံပါတ်5ကဓမ္မာနံပါတ်6ကသူဓမ္မာနံပါတ်9ကတန်ဃဓာဤကာလို့သမီးတော်ရဲ့နာမည်တွေကအဲ့တိုင်းပဲပေးထားအဲ့ဒီ သမဏီသမနာဂုတ်တာပိက္ခုနီပိက္ခုတာဧကာဒီနာမည်လေးတွေလှတယ်ဆိုရင်လည်းမှတ်ထားပေါ့ဓမ္မာစေဝသူဓမ္မာစတတ္တမိတန်ခါတာဧကာအငယ်ဆုံး9ယောက်မြောက်ကတော့တန်ခါတာဧကာလို့နာမည်ပေးထားတယ်အဲ့တော့ကိကိဘရင်ကြီးရဲ့တပည့်တော်9ဖော်ညတော်အကျင့်ကိုကျင့်ပြီးတော့ဖျားသွားကြောင်းတဲ့နဲ့ပြုံမွေးလာတဲ့ဒီတပည့်တော်9ယောက်ဟာ ခေါတော်မြတ်စွာဘုရားလက်တဲ့အခါမှာဘသူတွေဖြစ်လာတဲ့ဆိုတာသူဆက်ပြောတာအဲ့ဒီတော့ကတမဏီဆိုတာတခြားမဟုတ်ဘူးတဲ့ကျွန်ုပ်ပါပဲကျမပါပဲသို့မဟုတ်တပည့်တော်မပဲလို့ဆိုလိုတယ်အဟံအဟံဥပ္ပလဝဏ္ဏသတမဏီဆိုတာခေမာထေရီမကတမဏီဖြစ်တယ်ဒါသူကပြောတဲ့အခါကျတော့ကျွန်ုပ်ပါလို့ပြောတာ တမဏီဆိုတာကျွန်ုပ်ပါပဲတမနာဂုတ်တာဆိုတာဥပလဝဏဖြစ်လာပါတယ်တဲ့ကောရမဘုရားလက်ထက်ရောက်တော့ဘိက္ခုနီကပတာစာရီ ဖြစ်လာပါတယ်တဲ့ဘိက္ခတာယိဘိက္ခုတာယိကာကကုဏလကေတိဖြစ်လာပါတယ်တဲ့ဒါကောရမဘုရားလက်ထက်မှာအကုန်လုံးဘိက္ခုနီဖြစ်ကြတယ်ဓမ္မာကတော့ကိတာကောရမီဖြစ်ပါတယ်တဲ့သူဓမ္မကတော့ဓမ္မထိဏထေရီမဖြစ်ပါတယ်တဲ့ တန်ခါတာဤကာကတော့တခြားမဟုတ်ဘူးတဲ့ဝိသခါဖြစ်ပါတယ်အဲ့ကျန်တဲ့တွေကတော့ဘိက္ခုနီဝတ်တဲ့ဝိသခါကတော့မဟုတ်ဘူးနော်ဝိသခါကတော့ကျောင်းမကြီးဘဝနဲ့ပဲဆုံးသွားတယ်သူကသက်120ရှိအဲ့တော့ကျန်တဲ့တွေကတော့ဥပလဝဏဆိုလည်းဘိက္ခုနီဖြစ်တယ်ပတ္တစာရီကလည်းဘိက္ခုနီဖြစ်တယ်ကုဏ္ဏလဒေတာလည်းဘိက္ခုနီဖြစ်တယ်ကိတာဂေါရမီကလည်းဘိက္ခုနီဖြစ်ဓမ္မဒိဏကလည်းဘိက္ခုနီဓမ္မဒိဏဆိုတာ ဝိတာခတထေးရဲ့အိမ်အောင်ဘက်ဝိကတဝိတာခတထေးကအနာဂံဖြစ်သွားတဲ့အခါသူ့ရဲ့ရှိတဲ့ဥစ္စာတွေကိုဓမ္မဒိဏကိုလွှဲလိုက်တယ်အဲ့တော့ဓမ္မဒိဏကလက်မခံလက်မခံမဲနဲ့သူ့လည်းဘိက္ခုနီဝတ်မဲ့ဆိုဝတ်တာသူကယဟနာအရင်ဖြစ်သွားတယ်စုလဝေဒန်လာတုတ်မှာဝိတာခတထေးနဲ့ဟိုဝိတာခအကြောင်းမကြီးနဲ့မတူဘူးဒါ ယောက်ျားဝိသခဆိုတာယောက်ျားဝိသခကအเจ้าမကြီးအမျိုးသမီးအဲ့ဒီဝိသခတထေးဆိုတာပေမိသရမင်းကြီးနဲ့တငယ်ချင်းအဗဒံယင်းနှီးတဲ့တငယ်ချင်းဖြစ်တဲ့သူ့ရဲ့တထေးကတော့ကဓမ္မဒိဏပဲဓမ္မဒိဏကနောက်မှဝုတ်ပြီးတော့ယဟန္တာအရင်ဖြစ်သွားတယ်ဝိသခကဝိသခတကာကအနာကအရင်ဖြစ်ပေမဲ့လို့သူကယဟန္တာမဖြစ်သေးမဖြစ်ဘူး အဲ့တော့တရားဓမ္မနဲ့ပြောလို့ရှိရင်နောက်မှဝတ်တဲ့ဓမ္မဒိဋ္ဌာကယဟနာဖြစ်သွားတော့သူ့ရဲ့ဝါချီးသွားတာပေါ့အဆင့်မြင့်သွားတာပေါ့နော်ဝါစင်ယဟောယဟနာသူကအနာကအဆင့်ပဲရှိတယ်အဲ့ဒီဓမ္မဒိဋ္ဌာတို့ဇလန်လည်းပဲတည်တံ့နောက်ကြတော့ကြုံမှာပါနော်အဲ့ဒီလို့ ခေမာယေဥပလုံနာယေပတ္တဆာရာယေကုဏလကေတိယေကိတကောရမီယေဓမ္မဒိဏယေဝိသခာယေဒီဘဝထူးခြားတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီတော့ကိကိပြင်းကြီးရဲ့သမီးတော်ခုနှစ်ဖော်ပါပဲတဲ့အဲ့လိုဖြစ်ခဲ့ကြတယ်အဲ့ဒီတော့ကကသဗ္ဗမြတ်စွာဘုရားရဲ့တရားကိုသူ နားတယ်နားကြတယ်ပေါ့ မမရတခုပြောတာကရာစီသောနရဒိဋ္ဌောဓမ္မံဒေသေတိအဘုဒ္ဒံတခါကကသဗ္ဗဖရာဟောတဲ့တရားတစ်ခုဟာအလွန်ကိုသူတို့ယင်ထဲမှာဆွဲသွားတယ်ပေါ့အော်လောက်ယင်ထဲမှာဆွဲသွားတယ်တဲ့ဘာလို့ဆိုရင်မဟာနိဒာနသုတ်တန်တံ ပရိစ္ဆေသမုပ္ပါဒ်ကိုချဲ့ပြီးတော့ဟောထားတဲ့မဟာနိဒာနသုတ်ကသဝမြတ်စွာဘုရားလက်တဲ့အဲ့တော့ကသဝမြတ်စွာဘုရားဟောတဲ့တရားတွေတို့ဂေါရမမြတ်စွာဘုရားဟောတဲ့တရားတွေတို့ဆိုတာတရားဆိုတာ တူတူပဲမှန်သို့တော့ဟိုဘုရားဟောတဲ့တရားကိုနောက်ဘုရားကကြက်ဟောတာတော့မဟုတ်ဘူးပျောက်သွားပြီးမှကိုညာနဲ့ကိုသိပြီးတော့ဟောတာဒါပေမဲ့တူတယ်အမှန်တရားကတူတယ် အဲ့တော့မဟာနိဒာဏသုတ်ကိုမဟာနိဒာဏသုတ်ကိုကတ္တဗမြတ်စွာဘုရားကဟောခဲ့တဲ့အခါမှာဟောတဲ့အခါမှာသမီးတော်ခုနှစ်ပါးကအမြဲတမ်းထီတရားကိုဝမ်းမြောက်ဝမ်းသာဖြစ်တယ်ခြေနဲ့တယ်အထူးသဖြင့်ခေမာလောင်းသမဏီဆိုတဲ့အကြီးဆုံးအမကပို့ပြီးတော့စိတ်ဝင်စားပုံရတယ်ဒီဘဝမှာလည်းသူကဉာဏ်ပညာထက်တဲ့ပုဂ္ဂိုလ် ပရိစ္ဆေသမုပ္ပါဒ်ကိုစိတ်ဝင်စားတဲ့ဆိုတာညံထက်တဲ့ပုံကိုယ်တွေပဲသူကဒါကြောင့်မို့သူကအသိဉာဏ်ထက်တော့ပရိစ္ဆေသမုပ္ပါဒ်ကိုစိတ်ဝင်စားတယ်မဟာနိဒာနသုတ်တဏသုတ်တဝတံပရိယပုနေအဲ့သုတ်ကိုနာပြီးတဲ့အခါမှာအရကျက်တယ်မဟာနိဒာနသုတ်ကိုအရကျက်ခဲ့တယ်တဲ့သင်ယူခဲ့တယ်ဒါသူတို့ဘဝတစ်ခွေမှာ ပါရမီဘဝရဲ့ဘဝတစ်ခွေလေးမှာကုသိုလ်ကောင်းမှုလုပ်ခဲ့တာလေးကိုပြောပြတာအဲ့တော့ဘဝဆိုတာဘယ်ဘဝပဲဖြစ်ဖြစ်ဘယ်ခေတ်ကဘဝပဲဖြစ်ဖြစ်အစရှိရင်အဆုံးရှိတယ်မွေးရင်သိရမယ်နောက်ဆုံးပါเนาะအဲ့ဒါကြောင့်မို့တေဟိကံမေဟိတုကတေဟိစေရဏပဏိတိဟိစာအဲ့ဒီတော့ကလုပ်ခဲ့တဲ့ကုသကံတွေတဲ့ စေရနာတွေဆုတောင်းမှုတွေလူကစေရနာရဲ့နောက်ပိုင်းနောက်ပိုင်းမှာကို ဖြစ်ချင်တဲ့ဆန္ဒတွေကိုပဏိတိဖြစ်ချင်တဲ့ဆန္ဒကိုထုတ်ဖော်တာကိုပဲဆုတောင်းလို့ခေါ်တာနော်ရှင်ထဲတွေမထားဘဲနဲ့နှုတ်ကနေတရားထုတ်ပေါ်လာတာရှင်ထဲမှာလည်းဘာဖြစ်ချင်လဲဆိုတာပဏိတိတောင်းတတာ မျှော်လင့်တာဒီအတွက်မျှော်လင့်တာကို ဖြစ်ချင်တာအဲ့ဒီစေရနာဆိုတဲ့ ကုသိုလ်တွန်းအားတွေပဏိတိဆိုရယ်ဆုတောင်းမှုတွေတောင်းတမှုတွေအဲ့ဒီကံရဲ့စွမ်းအားကြောင့်တဲ့စဟိတဝမနုတန်ဒေဟံတာဝရိန္ဒမကိစ္ဆံအဲ့ဒါတွေနဲ့လုပ်ခဲ့တဲ့ကုသိုလ်ကောင်းမှုရဲ့စွမ်းအားကြောင့်တဲ့သူတို့ဟာလူဘဝကသိဆုံးသွားတဲ့အခါသမီးတော်ခုနှစ်ဖော်တာဝရိန္ဒနတ်ပြည်ရောက်သွားကြတယ်ဒါအကုန်လုံးတော့ တာဝရိန္ဒနတ်ပြည်ရောက်တယ်လို့သူပြောတာမဟုတ်ဘူးခေမတမဏီဆိုတဲ့သမီးတော်ကြီးကသူဟာအဲ့တော့လုပ်ခဲ့တဲ့ကုသိုလ်ကြောင့်သိတဲ့အခါတာဝရိန္ဒနတ်ပြည်ဖြစ်သွားပါတယ်သူ့အကြောင်းကိုပြောတာနော်တာဝရိန္ဒနတ်ပြည်ရောက်သွားပါတယ်တဲ့အဲ့တော့ကသောမြတ်စွာဘုရားလက်ထက်မှာ ညံသောကျင့်တွေကိုကျင့်ပြီးတော့ကုသကောင်းမှုတွေလုံရင်းကတာဝရိန္ဒနတ်ပြည်ရောက်သွားပြီတာဝရိန္ဒနတ်ပြည်မှာနတ်သက်တံပြည့်အောင်နေပြီးအထက်နတ်ပြည်တွေတက်တာဖြစ်လိုက်မယ်အဲ့ဒီကနေနောက်ပြီးတော့မြေကြီးတယူဇနာမြင့်တက်လာတဲ့အခါမှာလူတွေရဲ့သက်တံနှစ်တရာတန်းရောက်လာတယ်အမှားတော့ကသဗ္ဗမြတ်စွာဘုရားက2000တန်းမှာပွင့်တာ နှစ်သောင်းတန်းပွင့်တော့ဆုတ်ကတ်တက်ကသဘောအရပြောမယ်ဆိုလို့ရှိရင်တော့ဆုတ်ကတ်မှာပွင့်တာဖြစ်လို့ကတ္တဗမြတ်စွာဘုရားနှစ်သောင်းတန်းပွင့်ပြီးတော့အဲ့ဒီကနေဆုတ်သွားလိုက်တာဆယ်နှစ်တန်းထိရောက်သွားတယ်ဆယ်နှစ်တန်းကနေပြန်တက်အသင်္ချေထိအောင်ရောက်အသင်္ချေကနေပြန်ပြီးတော့ဆုတ်လာလိုက်တာတသောင်းတန်းလောက်မှာကောရဝမြတ်စွာဘုရားပွင့်တဲ့အချိန်ရောက်လာတယ်သူက သို့သောပါရမီတွေမပြည့်စုံသေးလို့သို့မဟုတ်အခြေအနေမပေးသေးလို့ခေါရမဘုရားဟာတထောင်တန်းမှမပွင့်နိုင်ပဲနဲ့တထောင်တန်းကနေရော့ပြီးတော့နော်အော်ကိုတောင်ကိုတောင်ကနေ8000 8000ကနေပြီးတော့9000အဲ့လိုရော့လာရော့လာပြီးတော့နှစ်တရာတန်ရောက်ပြီဆိုတော့မှကောရမဘုရားပွင့်တယ်ဒါပါရမီမပြည့်သေးလို့လို့အဲ့ဒီလိုပြောတယ် တော့တရားတန်းတဲ့နောက်ကျော်သွားရင်တော့လေတရားတန်းနဲ့အောက်ရော့သွားရင်လည်းဖျားမပွင့်တော့ဘူးတသိန်းတန်းနဲ့တရားတန်းချာဟာဖျားပွင့်တဲ့အချိန်ပဲပြီးတော့လေတက်ကတ်ဆုတ်ကတ်ရှိတဲ့ထဲမှာဆုတ်ကတ်မှသာပွင့်တယ်တက်ကတ်မှမပွင့်ဘူးဘာဖြစ်လို့တော့ဆိုအသက်ရှိတဲ့အချိန်မှဆိုရင်လေလူတွေကဟောလို့မရဘူးပြောလို့မရဘူးလေအရိစ္ဆတရားဟောရင်ကြီးမှသူတို့က သိခြင်းတရားဟောလဲသူတို့သိခြင်းတရားတော့လည်းမတွေ့တော့သဘောပေါက်မှာမဟုတ်ဘူးအဲအကြောင်းတက်ကတ်ကိုမပွက်ဘူးဆုတ်ကတ်ရောက်လာတဲ့အခါတသိန်းနှန်းနဲ့တရားတန်းကြမှာဘုရားပွင့်တယ်ပစ္စည်းမေသပဝေဒာနိသာကလာယပုရုတမေရိညောမထတ္တထိတံမိ မနာပါဒိတာပိယ သူ့ရဲ့ပါရမီဘဝနောက်ဆုံးဘဝအကြောင်းကိုဆက်ပြီးတော့ပြောတယ်အခုပစ္စည်းမဘဝဆိုတာနောက်ဆုံးဘဝနောက်ဆုံးဘဝဆိုတာဒီဘဝမှာနိဗ္ဗာန်ဝင်တော့မှဆိုနောက်ထပ်ဘဝမရှိတော့နောက်ဆုံးဘဝမှာတဲ့တက္ကလမျိုးတော်မတ္တဘယင်ကြီးရဲ့ဓမ္မတတန်ရဲ့ဘယင်ကိုဒီမှာလဲဘယင်တစ် တဦးပေါ်လာပြန်ပြီနော်ကောရဝဘုရားလက်ထက်မှာဟိုဘယင်၄ဦးသာရှိတယ်လို့မစ္စရိုက်စတေဘက်ကရေးတယ်ဒါပေမဲ့လို့မကဘူးဆိုတာလေစင်ရင်အရာမကဘူးပေါ့နော်မထဘယင်ရဲ့ဘယင်ရဲ့ချစ်မြတ်နိုးတဲ့သမီးတော်ဘုရားရောက်လာခဲ့တယ်သမီးတော်လာဖြစ်တယ်ပေါ့သမဏီဆိုတဲ့ကိကိဘယင်ကြီးရဲ့ သမီးတော်ကြီးဟာဘဝဆုံးသက်တော့တာဝရိန္ဒရောက်တယ်အဲ့ဒီကနေပြီးတော့တန်တရားလဲပြီး နောက်ဆုံးအချိန်မှာမတ္တတိုင်တက္ကလာမြို့မတ္တဘီရင်ရဲ့ချစ်မြတ်နိုးတဲ့သမီးတော်လာဖြစ်တယ်ဒါသူဒီဘဝလည်းဘီရင်သမီးတော်ပဲလာဖြစ်တယ်နော်ယတဟံယုပနံပတ္တာရူပလဝိညာဖူတိတာ သူအရွယ်ရောက်လာတဲ့အခါကျတော့ရုပ်ဆင်းကသူများတဲ့ပိုလှတယ်ရူပလာဝိညာဆိုတာရူပလဝနာလဝနာဆိုတဲ့အဓိပ္ပာယ်ကတမာအဖြစ်ဆိုရင်တော့လဝနာတို့လောနာတို့ဆိုတာစားသူလှတာလေးလေးပင်ပင်လှတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြောဝင်ရတယ်ပေါ့ပေါ့မဟုတ်ဘူးပေါ့အလုံးကိုနှစ်နှစ်ကဒီလဝနာဆိုတဲ့စကားလုံးနဲ့သုံးတာဒါသက္ကတာမှာတော့ရှိပေါ်ရရူပလာဝိညာတယ် ပြောစရာမရှိလောက်အလုံးကိုချုံမောလှပပြီးတော့တင့်တယ်တယ်တဲ့အရွယ်ရောက်လာတဲ့အခါအချောဆုံးလှဆုံးဖြစ်လာတယ်အဲ့တော့အိန္ဒိယနိုင်ငံမှာသမီးမွေးလာပြီဆိုလို့ရှင်ခဏိခိထီအောင်ပဲအဖေလှုပ်တဲ့လူတွေကတော်တော်ဒုက္ခရောက်ကြတယ်သားမွေးမှအိန္ဒိယနိုင်ငံမှာဒုနန်နေလို့ရတာသမီးမွေးလို့ကတော့ နော်သမီးကြီးသာမွေးလိုက်လို့ရှင်တော့အဲ့ဒီဖေကကောင်းမှုပြောင်မိတာမှတ်ပေးတော့သမီးကိုအိမ်အောင်ချပေးဖို့သူလိုက်ရှာတော့တာပဲအိန္ဒိယနိုင်ငံမှာဒေါင်ရီစနစ်ဆိုတာရှိတယ်ဒေါင်ရီဆိုတာအမျိုးသမီးဘက်ကနေပေးရတဲ့ပစ္စည်းအမျိုးသားပေးတာမဟုတ်ဘူးမမပြေမှာအဲ့ဒီစနစ်မရှိလို့ကံကောင်းတယ်လို့အောင်းမိအိန္ဒိယမျိုးသမီးတွေအိမ်အောင်ကြဖို့ဆိုတာတော်တော်ခဲနေတယ် မိဘလှုပ်တဲ့ပုဂ္ဂိုလ်ကသမီးအိမ်အောင်ချပေးဖို့အတွက်ငွေကြေးတနာစုရတယ်သူကသမီးများပြီဆိုရင်ဘယ်လိုလုပ်တတ်နိုင်တော့မှာတော့ဟိုသမီးအတွက်ဒီသမီးအတွက် dowry system နဲ့သူတို့က dowry ဆိုတဲ့ဟာပေးရတယ်ကြည့်ပါလားဝိသကအိမ်အောင်ချတော့ကသူ့ဖေကနေဦးကြီးပေးလိုက်ရတာလေအခုခဏထိအောင်အိန္ဒိယနိုင်ငံမှာအဲ့တိုင်ပဲ မျိုးသမီးဘက်ကပေးရတာဗမာပြည်မှာတော့အမျိုးသားဘက်ကတင်တောင်းတယ်လို့ကြားဘူးတာပဲဘလောက်တင်တောင်းတယ်ဆိုတာလေကြားဘူးတယ်အိန္ဒိယနိုင်ငံမှာတော့အမျိုးသမီးဘက်က dowry system ဆိုတာသူတို့အဲကတိထီကျင့်သုံးတော့မယ်အဲ့ဒါအဲ့တော့သူ့အဖေကတရာအထာတိမန္တတော် ဖေမိတာရတရာစီနောအလွန်ချောအလွန်လှပတဲ့သူ့သမီးကိုတခြားလူတွေတခြားသူကမင်းမျိုးဆိုတော့တခြားဘုရင်တွေနဲ့မပေးစားတော့ပဲနဲ့နာမည်ကြီးနော်တိုင်းကြီးပြည်ကြီးကိုအုပ်ချုပ်နေတဲ့နာမည်ကြီးတဲ့ဖေမိတာရမင်းကြီးကိုဆက်လိုက်တယ်ဖေမိတာရမင်းရဲ့မိဖုရားအဖြစ်ဆက်လိုက်တယ် ဟိုရင်းတော့လည်းမာဂဏိယပုံနာကြီးတော့လည်းဒီတိုင်းပဲလေသူသမီးဘသူနဲ့မှမတူဘူးဆိုရင်ပေးစားဖို့လိုက်ရှာတဲ့အခါမှာသူသမီးတို့ချောတဲ့လှတဲ့ပုဂ္ဂိုလ်ယောက်ျားရှာတာဖះသွားတွေ့တော့မှဖះကိုရှေ့စဲချလှုပ်မလို့လောက်တာလေအဲဒီမှာမြတ်စွာဘုရားက မုဒ္ဒကရိတပုံဏချင်းကြီးကျင်ငယ်နေနဲ့ပြည့်နေတဲ့မင်းရဲ့သမီးကိုပါရာပိဏံ တန်ဖုတိတုံနာအိစေငါခြေထောက်နဲ့တောင်မထိကျင်ဘူးလို့ပြောလိုက်တာအဲ့ဒီမှာမာဂဏီမင်းကလေးကတော့စိတ်နာသွားတယ်ဘုရားစိတ်နာပြီးတော့ရံညှိုးဖွဲ့ပြီးတော့ရသော်ဘုရားကိုဒုက္ခပေးတယ်သူ့ဖေကြီးနဲ့အမေကတော့တရားဥရသွားတယ်။အော်ဘလောက်ပဲချောချောအတွင်းမှာကြည့်လိုက်ရင်တော့ ရှင်စပွဲအတိဖြစ်နေပါလားဘာနဲ့တူတော့ဆိုရင် မစင်အိုးကိုပြင်ဘက်ကနေအလှဆင်းထားသလိုဖြစ်နေတယ်အတွင်းကြည့်လိုက်ရင်တော့မစင်အိုးကြီးပဲဒါပေမဲ့အဲ့ဒီအိုးရဲ့အဖုံးကိုမဖွင့်ရဘူးဖွင့်လိုက်ရင်အနံ့ကလှောင်သွားမှာအဲကြောင့်မို့အိုးလုံအောင်ပိတ်ပြီးတော့ပြင်ဘက်ကအလှပကြီးရေးထားတဲ့အိုးလိုပဲတဲ့အဲ့လိုသာမှတ်ထားကြပြီတော့เนาะ အဲ့ဒီမှာတရာဟံယုပနပတ္တရူပလာဝိညာဖူတိတာတကယ်ကိုအလေးနဲ့အလွန်ကိုရုပ်ဆင်းကလှပ်ပါတယ်အရွယ်ရောက်လာတဲ့အခါအဲ့ဒီအခါမှာလူချင်းတဲ့လူတွေကများတယ်အဲ့တော့အိန္ဒိယနိုင်ငံမှာအမျိုးသမီးတွေလှရင်အန္တရာယ်အလွန်များတယ်နောက်ကြတော့ကြုံလို့မယ်မျိုးသမီးတွေက အမျိုးသမီးတွေတော်တော်အန္တရာယ်ကြီးတယ်လှလွန်အားကြီးလို့ရှင်လည်းပဲလူတဲ့လူတွေကများလာကြတယ်အခုလည်းအဲ့ဒါပါကောင်းပါလိမ့်မယ်ပေမိတာရကိုပေးလိုက်တယ်ဆိုတာတခြားမဟုတ်ဘူးပေမိတာရကသူကသေနီယောပေမိတာရောဆိုတာသူကစိတ်အင်အားကြီးမားတယ်သူ့မရှင်းနိုင်ဘူးအဲ့ဒီခေတ်ကစစ်တပ်ကသူကပြည့်စုံတယ်အဲ့တော့သေနီယောပေမိတာရောဆိုတာ အဲ့ဒါကြောင့်မလို့ဗိမိသရအားလိုက်လို့ရှိရင်ကျန်တဲ့လူတွေသိမလို့ရဲတော့ဘူးပေါ့နော်တာမန်တိုင်းတိုင်းတိုင်းငယ်ပြည်နယ်အားဆိုရင်တော့လာလူတာလည်းရှိကောင်းရှိနိုင်တယ်ဒါဝမ်းနဲ့စရာကောင်းတာတော့အလွန်ချောမောလှပတဲ့အမျိုးသမီးတွေဆိုလို့ရှိရင်ဘာဖြစ်ဘယ်ဘဝရောက်သွားတော့ဆိုပြည်တစားဘဝရောက်သွားအဲ့ဒီခက်ကအဲ့တော့အလွန်လှရင်လည်းပဲအနေများတယ် တိုင်ဝေမင်းသမီးတူဟာအဲ့လိုဖြစ်သွားနောက်ဆုံးဝရင်ပေါ့ဥပ္ပလဝဏတို့လည်းအဲ့ဒီအခြေအနေရောက်တော့မယ်အနေထားမျိုးဖြစ်သွားတယ်အဲ့ဒါနဲ့သူ့ဖေကသူ့သမီးကအလွန်လှပသည့်အတွက်ကြောင့်ဖေမိသာရမင်းကြီးကိုဆက်လိုက်တယ်ပေါ့ဖေမိသာရမင်းကြီးနဲ့ကမ်းလှမ်းပြီးတော့ဖေမိသာရမင်းကြီးကိုလက်ဆက်ပဲလေတယ် တတဟံသုပ္ပိယအာသိရူပကေလာယနေရတာရူပနာဒောသဝါဒိတိနဥပိသိမဟာတေယဆိုလိုတာကသူဟာဘေဝိတာရမင်းဆက်လိုက်တဲ့အခါကျတော့ဘေဝိတာရကအလွန်မြတ်နိုးတဲ့ပိပိယတူဖြစ်တယ်တဲ့အလွန်ကိုဥစားပေးခြင်းခံရတဲ့ ချစ်မြတ်လို့ချင်းခံရတဲ့မိဖုရားဖြစ်ပြီးရူပကေလာယနေရတာမိဖုရားဖြစ်သွားတဲ့အခါကျတော့သူဘာမှအလုံးမရှိဘူးသူကသူအလှပြင်နေတာပဲ။အော်လှတဲ့လှအောင်ပဲပြင်ဆင်ပြီးတော့မိဖုရားဘဝမှာနေခဲ့တယ်တဲ့အလှမဲ့တယ်အဲ့လိုသူကအလှမဲ့တဲ့အခါမှာရူပနံဒောသဝါတိတိနဥပိသိမဟာတရား နန်းတော်ကိုတခါတခါဆွမ်းသာပင့်လို့ကြွလာတဲ့ဂေါရမဘုရားကဒီလိုရုပ်အစင်းတွေကိုမတင့်တယ်ဘူးအတုပအနေဆာနဲ့ဒီလူတွေရဲ့ရှုခန္ဓာကို အလှကိုရှုတ်ချလေရှိတယ်ဆိုတာသူကကြားဖို့မှာပေါ့နော်သူကလှခြင်းပါခြင်းတဲ့လူလှတာအောင်မဲ့တဲ့ပုဂ္ဂိုလ်မြတ်စွာဘုရားက ရုပ်ခန္ဓာကိုအလှရဲ့အပြစ်တွေကိုပြောတဲ့ပုဂ္ဂိုလ်ဖြစ်တော့ရူပဏံဒေါသဝါတိရုပ်ဆင်းလာတာကိုမြတ်စွာဘုရားကအမြဲတမ်းအပြစ်ပြောတယ်လို့ဘယ်လိုအပြစ်ပြောတာတော့ဆိုရင်ရူပံဘိခွေနတုံမကံတံပဇေထရှုပ်တရားဟာသို့မဟုတ်မင်းတို့ဟာမဟုတ်ဘူးစွန့်ပစ်ကြနော်ရူပံဘိခွေအနတ္တယုတ်တရားဟာ မင်းတို့ဟာမဟုတ်ဘူးရုပ်ခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့အနိစ္စံဒုက္ခဝိပရိနာမဓမ္မဆိုတဲ့မမြဲဘူးပြောင်းလဲတတ်တယ်ဆင်းရဲတယ်ဆိုတဲ့ရုပ်ဆင်းနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှုတ်ချပြောလေးရှိတာတရားဟောတဲ့အခါမှာရှုတ်ချဘာလို့ဆိုလူတွေကရုပ်ဆင်းပေါ်မှာမမောတာ哦မမောတော့မြတ်စွာဘုရားရှုတ်ချ အဲ့တော့ဝိဇယသုတ်တန်ဆိုတဲ့သုတ်တန်ကိုကြည့်လိုက်မယ်ဆိုရင်ဖះတစ်တစ်ခွာခွာဟောထားတဲ့သုတ်တန်ရှိတယ်ကိုပေါ့တော်ရလူတွေရဲ့ခန္ဓာကိုယ်ကနေပြီးတော့မကောင်းတဲ့အညစ်အကြေးတွေပဲထွက်နေတယ်ဆိုတာကိုဟောတာရှိတယ်နောက်ပြီးတော့32ခေါထတာဆံမင်းမွေးခြင်းခြေသက်လက်သက်သွားရည်အသာအကျော်ရိုးချင်းစီညွတ်နှလုံးအသက်အမေးဖြင့်ဆိုဥမဥသိစာသစ်ဆောင်အုံနောက် တိจิตတလေးပြည်သွေးချွေးအစီကဲရိပ်စီကြီးတန်လေးနှက်စေချင်းငယ်ဆိုပြီးတော့32မျိုးမကောင်းတာတွေကိုအများရန်ဟောလေးရှိတယ်အဲ့ဒါကြောင့်မလို့လှကျင်တဲ့လူကဖះစီမသွားဘူးတဲ့သူ့သူ့အတွေးပါအဲ့လိုဖြစ်တယ်နော်ရူပနာဒေါသဝတိတိနဥပိသိမဟာတယံကရုဏာရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားထံ နန်းတော်ဆွမ်းသာကြွလာတောင်ဝေမကြောဘူးတဲ့ထီကိုတော်ကလူတကိုယ်လုံးကိုမတင်မတဲ့ယွန်းစဝဲကောင်းတယ်ဆိုတာတွေခေါ်နေတဲ့ပုဂ္ဂိုလ်ဆိုပြီးတော့မကြောဘူးဖရာဘူးဟောဖရာကြောင်းတော့လဲတကားမတော်ဘူးသူနန်းဆောင်မှာပဲနေတယ်ဖရာနန်းတော်ကြွလာလဲသွားမတွေ့ဘူးအဲ့ဒါလိုအနေထားမျိုးနော် ကစဉ်းစားကြည့်မယ်ဆိုရင်ဟိုတုန်းကဝိပဿနာဆောဘုရားလက်ထက်တို့ကောဏဂုဏမြတ်စွာဘုရားလက်ထက်တို့ကတ္တဗမြတ်စွာဘုရားလက်ထက်တုန်းကဆိုနှစ်2000တန်းလေဘုရင်တပည့်တော်ကြီးဘုရားနဲ့ဖះသွားကြောင်းတက်လှုပ်ပြီးတော့နေလာခဲ့တာလေဒီလက်ထက်ကျတော့သူ့အလှမှန်ရစ်ပြီးတော့မြတ်စွာဘုရားစီမသွားခြင်းနဲ့စိတ်တွေပေါ်လာတယ်ဘဝဆိုတာတော့စိတ်မချရဘူးပေါ့နော် အဲ့ဒီလိုဖြစ်တယ်အဲ့ဒီလိုအနေထားဖြစ်နေတာကိုဘုရင်ကြီးကဖရာတရားကြီးညိုတယ်မိဖုရားကကြောင်းခေါ်လို့မရဘူးအဲ့ဒီအနေထားမျိုးရောက်တယ်အဲ့တော့နောက်ဆုံးကျတော့ဘုရင်ကြီးကဗုဒ္ဓဘာသာဖြစ်တဲ့တန်နဲ့မိဖုရားကဗုဒ္ဓဘာသာ မဖြစ်ဘူးဆိုရင်ဘေမိသရလည်းသူခေါ်လို့မရတော့စိတ်ညစ်ကောင်းခြင်းလိမ့်မယ် သူနာမည်ပြက်မှလည်းစိုးလိမ့်မယ်အဲ့ဒီဘောရှိလောက်တယ်အဲ့ဒီအခြေအနေလေးရရှိတယ်တဲ့နောက်ပြီးတော့ကြောင်းသွားအောင်ဖေမိတာရမင်းကြီးကခေမမီဘုရားကိုဘယ်လိုသွေးဆောင်ခဲ့တယ်ဆိုတာကို နောက်ရက်ကျမှဆက်ပြီးတော့ဟောဒီကနေ့အချိန်စိတ်သွားလို့ဒီနာမှာပဲရပ်တန့်ကြရအောင်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့ခေမနေရီထေရီမဤ ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြအကြောင်းကိုအပဒနာပါဠိတော်လာတဲ့အတိုင်းအလုံးရှင်းလင်းဟောကြားသဖြင့်ဘဝတန်တရားရဲ့အကြောင်းကိုနားလည်သဘောပေါက်ကြပြီးမိမိတို့ကိုယ်တိုင်လည်းပဲဘဝခရီးလျှောက်လန်းနေကြတာဖြစ်သောကြောင့်သင်္ကန်းစာယူပြီးတော့ဘဝနဲ့ပတ်သက်တဲ့အသည့်တရားတွေရရှိအောင် ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာ